ဒီမှာနိုင်မဟုတ်ဘူးလို့ထင်တာ။ဒီမှာပြောရအားလည်းဖြစ်။ဘာလို့ကခဏခဏဖြစ်နေတာ။ဘာလာသုံးပြည့်ရဲ့နေ့တိုင်းကအခါမှာဆိုတော့ဒီချိန်တွင်းတော့လုံများလေးမတင်ဘူး။လုံပါဗျာ။ဟင်။အဲ့ဒါချိန်ကြောက်အောင်လာကြတယ်။ဟုတ်ကဲ့။နောက်ပိုင်းကျရင်ပူရော။ဒီသုံးပြည့်ရဲ့နေ့ပါ။တင်ပါဗျာ။ဒီရေဟုတ်ပဲထုတ်လာရေလို့ပြောပါတယ်နော်။ ဟုတ်ပါဗျာဟုတ်ပါဗျာကိုယ်တန်ကိုညာနာအင်အားလေးသူရွေပိုင်းရှေ့ဖေကူတဲ့ဟူပဲကြတော့တေမောခင်မောကျမဗျာကာယအင်အားကတော့တခါကြီး6ဖေကျော်တေမောခင်ကျမကျမဟုတ်တယ်ဟင်မမဗျာကာယအင်အားက6ဖေတွင်လောက်ပဲကိုရှိတော့တယ် တမတမတူပါတော့အခုခေတ်တန်းနဲ့ပြောလို့ရှိရင်85ကိုတရားကြီးမှန်ပါဗျာ85ဆိုတော့60လောက်ဆိုရင်ပြည်အားတော်တော်လေးနေပါလေဟင်မှန်တယ်ပြည်အားတော်တော်နေရပါဗျာအဲတော့ညာနာအားကတော့တရားကြီး80လောက်ထိရနိုင်ပြီတဲ့ဒီမှာတရားကြီးကအတွေ့အကြုံရှိတာနဲ့ဒီမှာဗျာနောက်ကတွေ့ခဲ့တဲ့အတွေ့အကြုံ အခုလက်ရှိတွေ့နေတဲ့အတွေ့အကြုံဒါတွေနဲ့ပေါင်းစပ်ပြီးတခါကြီးတို့ချိန်ထိုးနိုင်တဲ့ညာရှိသေးတယ်မှန်ပါဗျာဟင်မှန်ပါဘူးဒီနေရတာရောမှာတို့ပသိနေတော့ငါအဲ့ဒီအရာပုံမူကြီးလာမို့ဘောတော့ရောင်းနေဟုတ်လားမို့လာမို့တော်ပါဗျာအဲသူပြင်းရင်းယူပြီးတော့ဒီဒီကဆရာတော်ကြီးတို့ရှောင်း တော်ပါဗျာတတိတော်တော်ထားပြီးပါပြီဘုရားကဆောက်တော်ပါဗျာဟင်တော်ပါဗျာကျေတော်ဆရာတော်ကြီးကထပ်ပြီးတော့ဆိုတယ်ထားပြီးရင်ထားအောင်ဟင်ထားပြီးရင်ထပ်ထားအောင်လို့ခိုင်းပြေဗျာဟင်ပါပါဘုရား။အဲဒါဘာပြောမှမသိဘူးလေ။တောင်းထမ်းပြီးပါပြီဆိုတာရင်ငါထထမ်းခိုင်းလို့။တော်ပါတော်ပါ။ဟင် သူကတော့ကိုယ်ကပြည်စဉ်ပြီးယူလိုက်တော့ဘာသာရေးတဲ့ဆက်ထမ်းမှာကိုတမပါဗျာဌာနတော်မှာတပြီးတော့ဘာသာရေးဘက်မှာထမ်းပါတယ်ဘုရားဆိုမှဆရာတော်ကြီးကသာဓုခေါ်တယ်တမပါဗျာဟင်ဒါကြီးများကတော့ဒီဘက်မှာတာဝန်ရှိနေတော့ထမ်းပြီးတော့ဆက်ထားအောင်မပြောတမပါဗျာဟုတ်နော်တမပါဗျာညာတွေးချုံရှိကိုကညာနဲ့တာနိုင်တော့ညာနဲ့ကုညီတမပါဗျာတမပါဗျာဟို ကာယအာကောင်းတော့ကတော့ကံနဲ့ပါကိုကြီးကြတာကိုမှန်ပါဗျာဒါကတခါကြီးရဲ့တခါကြီးတို့စစ်သားတွေခြားတော့ဖြစ်ပြီးတော့ကျင်ဝတ်တို့ပါဟုတ်နော်တို့ပါဗျာတို့သာသနာကြတော့လေအလောင်းတော်ကျင်ဝတ်ဗျာတို့ပါခေါ်တော့သရိယလို့သုံးတာပေါ့လေသရိယဆိုတာကျင်ဝတ်ပဲကြာကျင်ရမှာကိုသရိယ ရိယာဟုတ်နော်ဟုတ်ပါဘူးအဲ့ဒါကိုစရိယာသုံးပါဘုရားဖြစ်ခြင်းနဲ့သူပဲဖြစ်ဖြစ်ပိစိကဘုဒ္ဓဖြစ်ခြင်းသူဖြစ်ဖြစ်ဧကာဖြစ်ဖြစ်မဟာဖြစ်ဖြစ်ပကတိဖြစ်ဖြစ်ပေါ်တာဒီစရိယာသုံးပါစရိယာသုံးပါကပတုတာဝူယူလို့ဆိုတော့တို့မှာရှိနေတဲ့ညင်တို့မှာရှိနေတဲ့စရိုက်ကဓာတ်ကောင်းခြင်းနဲ့လာတော့ တို့ကအတ္တဉာဏ်များဟုတ်ပါဘူးဟမ်ဟုတ်ပါပြီအဲဒီအတ္တဉာဏ်ကိုဖြုတ်ဖို့တို့ကပရိယဒုပါနဲ့စိတ်ကိုလဲလှယ်ပြရမှာဟုတ်ပါပြီပရဟိတလုံးငန်းတယ်နော်ဟုတ်ပါဗျာပရိယသုံးပါးကပရဟိတလုံးငန်းတယ်တခါကြီးဟုတ်ပါဗျာဘုရားရှင်ကလေဒီပီတိနဲ့ကပါတတိရိယာတွေဖြစ်လို့ဖြီတော့ငါလည်း ပိတ္တာပဲသမသမပရတ္တလုပ်ငန်းသမကိုကျိုးစိုးတဲ့လုပ်ငန်းတယ်နော်သမပါဗျာကိုတို့ဓာတ်ခေါ်ရဲ့ဓာတ်သိကတော့ကိုကျိုးချရတယ်လို့ကိုတကကြီးကမှန်ပါဗျာဟင်လူဖြစ်တုံနာကိစရိယာကရနိုင်တာတကကြီးရဲ့ဒိဋ္ဌာဖြစ်သွားရင်မတတ်နိုင်ဘူးကိုကျိုးပဲဖြစ်လာတော့သမပါဗျာသူကဓာတ်စာတောင်းတာလောက်ပါဘူးသမပါဗျာတို့လူကောင်းဤဆိုဤဘလို့မသိမှန်ပါ သိနိုင်ဘူးနော်သိနိုင်ခွဲခြားတဲ့ညာသူတို့မှမရှိဟုတ်ဗျာအကျိုးရှိရှိသည်မသိဟုတ်ဗျာသူတို့သိတာတော့သူတို့ခန္ဓာလေးအတွက်သူတို့ရထားတဲ့ဘဝလေးအတွက်ဟုတ်ပါဗျာဟင်ချမ်းသာဟိုရာလောက်ပဲသူတို့စဉ်းစားတယ်ဟုတ်ပါဗျာအဲတော့သူတို့ကအတ္တကျိုးတွေကြီးတဲ့ငွေကြီးပါလားတကားကြီးရာတဘဝလုံးသူ့ကျိုးကြီးတယ်ဟုတ်ပါဗျာဟင်မှန်ပါဗျာသူများကျိုးဘာမှစဉ်းစားဘူး ကြောင်ကြည့်ပေါ်တခါကြီးတမပါဗျာစားကြည့်ပေါ်ဟုတ်ကဲ့တမပါဗျာဟင်ဟုတ်နိုင်ဘူးတမပါဗျာသူတို့ဘာကအတ္တမြင်နဲ့ပွားကြတာအဲ့ဒါကိုတို့ကလူဖြစ်တုံပြီးစရိယတုံမှနဲ့ပရာညင်ကိုပြောင်းသွားမှာတမပရာဟိတလို့ငါနော်တမပါဗျာအတ္တသိဆိုရင်ပရာဟိတဖြစ်မှာမဟုတ်လားမှန်ပါဗျာပြီးတော့တခါကြီးနာဗျာတို့တဲ့ညာကောင်းနေ တမန်ဗျာနာပြီကလေတမန်ဗျာတွေးပြီးရေလေတလက်တို့လုံးမရှိတဲ့အတွက်တည်းဗျာတမန်ဗျာညာတို့လည်းခေါ်အော်တမန်တို့တော့တို့လိုချိန်နေလေရုပ်ချီဆိုတော့သူကဥပါဒာယုခေါ်တာလေတမန်ဗျာဥပါဒာယုမှမဟုတ်ပဲနဲ့တမန်ဗျာတမန်ဥပါဒာယုဖြစ်တဲ့အတွက်တို့လိုပြီးပြီးမကျင့်နိုင်ဘူးတမန်ဗျာတို့လူကတိလေတိ ပါဗျာကျင့်နဲ့ကျင့်နိုင်တဲ့ရုပ်တည်းရှိတယ်မှန်ပါဗျာကျင့်ဖို့လိုအပ်ဆုံးတရားကြီးမှန်ပါဗျာဟင်ကျင့်နေဆိုတော့လေတရားကြီးအများများမဟုတ်ပါဘူးခရီခရီယာတို့မှလုပ်တဲ့လုံလုံနေကြမှာအဲ့ဒီမှာတတိတလုံးကန်လိုက်ရင်ပြီးတာ တခါကြီးတို့ရှိတာဘွားတို့ကတီကိုဒီနေရာလေးယူသုံးလိုက်လို့မှာဒီမှာပဲဟုတ်တယ်မှာပဲဟင်ရှိတာတော့ငါသုံးလို့တတိလေးပြီးသုံးလိုက်ရင်ပြီးသွားတာဗျာဒီမှာဗျာတို့ရုံးထိုင်ရင်ဟောဗျာဟုတ်ဗျာတတိလေးနဲ့လှုပ်လိုက်ရင်ဒီမှာဗျာအတာဖိတ်သွားတွေးနဲ့မဝင်နိုင်ပါဘူးမှန်ပါဗျာဟုတ်နော်ဒီမှာဗျာရုံးထိုင်နေတာလေးလှုပ်လို့ရတာဗျာဒီမှာဗျာဖရာလက်ထက်ကလည်းဘယင်းနေဘယင်းနေတခါကြီးဒီမှာဗျာဒီလှုပ်တတိနဲ့လှုပ်ရင်းနဲ့ပြီးသွားတာလေး မှန်ထိုင်ကြီးနဲ့လေမှန်တယ်ဗျအဲတထေတွေလည်းအဲတထေလုံလုံကြီးနဲ့ပြီးသွားလားတမပါဗျာတီလုံရည်လူတီကြမရှိဘူးလေတမပါဗျာဟုတ်ကလားဗျာတမပါဗျာအဲတော့သရိယာတို့မှာမှာသောခတာသရိယာဟုတ်ဗျာအဲသူအလောင်းတော်ကြီးများကြတော့တလောကလုံးအတွက်သုံးပါမှာတမပါဗျာတခါကြီးတို့တို့တော့တာနိုင်ကိုတိုက်ပြီးတော့တော်ရောပေါ့မှန်ပါဗျာဟင် ဟင်လောကဆိုကိုတိုင်းပြည်ဟာလောကပဲတကားကြီးဟုတ်နော်ညာတာတာတရိယာဆိုအဲဘုရားတော်တော်ကြီးနာကတော့ရှိရှိသမျှရွှေတော်မျိုးတော်လေးကိုပေါ့တို့ကတော့တို့လူမျိုးလောက်ဆိုတော်တော်ပေါ့ဟင်နိုင်မမလားတော့နိုင်ပါတိုင်းပြည်အကျိုးနဲ့လူမျိုးအကျိုးအဲ့ဒါလောကတာတရိယာနဲ့ညာတာတာတရိယာချင်းမျိုးဟင်တိုင်းပြည်အတွက်လို့လုပ်ကြရတာတခါကြီးငါဖို့ပါဦးမလား ကိုရိုးစုံတဲ့စိတ်ပါသွားပြီအဲ့ဒါစရိယာပါပဲဗျာဟင်တိုင်းပြည်ကောင်းစားဖို့မှန်ပါဗျာတိုင်းပြည်ကောင်းစားဖို့လို့တော့တိုင်းပြည်ရဲ့တရားကြီးကိုပါနေတာမှန်ပါဗျာဟင်မှန်ပါဗျာကိုကလိုလိုကောင်းစားတာပါငါဖို့မပြောတော့လေပဲဟုတ်နော်ဟုတ်ပါဗျာကိုလူမျိုးပါတော့တရားကြီးရဲ့ကိုပဲပါဗျာအာပါလာပြီအဲ့ဒီမှာတိုင်းပြည်ကောင်းစားဖို့ ကိုလူမျိုးကောင်းစားဖို့ဒီနှစ်ခုရှိနေရင်ကိုရိုးဆုံးရမရောက်နိုင်ဘူးလားရောက်ပါဘူးအဲ့ဒီကိုရိုးဆုံးစိတ်ပြီးပြီးရင်ဗုဒ္ဓသာသရိယာဖြစ်ခြင်းရဲ့အကြောင်းဟမ်တပါပဲဗုဒ္ဓသာသရိယာလို့သိကြကြည့်ဖို့မလိုအပ်တော့ဘူးလေတပါပဲဟင်တပါပဲဟင်ကိုရိုးရှာတဲ့အကျင့်ကိုကိုရိုးရှာစိတ်ကိုလှုပ်လိုက်ရင်တခါကြီးရတော်ပါဗျာဟင်တို့တိုင်းပြည်အကျိုးနဲ့လူမျိုးအကျိုးလို့ပြောလိုက်တာနဲ့ကိုကျိုးကဆုံးမိသားပါ တော်ပါဗျာ။ဒီအဲ့ဒါဗုဒ္ဓတာသရိယဖြစ်ခြင်းရဲ့အကြောင်းပါဗျာ။အဲ့ဒါဘုရားရှင်လေးဖေးလေးပြီးခြင်းတဲ့ခဘာတစ်ဖိန်သူရတာတခါကြီး။ဟင်ပါဗျာ။ဟင်သူဘဝဆက်ဆက်ကဖြစ်ခဲ့တဲ့ညီဘဝဖြစ်ဖြစ်တာသူဖြစ်ခဲ့ကြည့်နေကြတယ်ဖေးရိုက်နော်။ဒါတောင်းနေတယ်လုပ်ခဲ့တာချက်ချင်းကြီးမရနိုင်ဘူး။ ဟုတ်ပါဗျာခွာလာတခါကြီးဖေးယူသိမ်းတယ်လို့ထင်ပါဖေးယူသိမ်းတယ်လို့တော့ပါဗျာဟုတ်ပါဗျာဟုတ်ပါဗျာဟင်တတိတတိလားဟုတ်ပါဗျာဒီဟင်တော့ကအကျိုးတိုင်းပြည်အကျိုးဟုတ်ပါဗျာအဲ့ဒါလိုရင်းနဲ့ကိုကျိုးဆုံးပြီးသံပါဟုတ်ပါဗျာကိုကျိုးဆုံးပြီးလေးလေးဟုတ်ပါဗျာကိုအတွက်မြင်းများစိတ်ပေါ်လေးလေးပဲဟုတ်ပါဗျာဟင်မှန်ပါဗျာကိုကျိုးရှာလို့ရှင်ညာစိတ်ဖြစ်တာနော်မှန်ပါဗျာကိုကျိုးဆုံးလေးလေးမြင်းများစိတ်ဖြစ်တယ် မြင်းမြတ်သိဖြစ်တဲ့ပုဂ္ဂိုလ်ဟာယုံညံ့တဲ့ဘဝမရောက်နိုင်ဘူးဟုတ်ပါဗျာဟုတ်နော်ဟုတ်ပါဗျာမြင်းမြတ်သိပြီးမြင်းမြတ်တဲ့ဘဝကိုသာပို့ပါလိမ့်မယ်ယုံညံ့တဲ့ဘဝမပို့နိုင်ပါဘူးဟုတ်ပါဗျာဟုတ်ကလားဗျာဟုတ်ပါဗျာအဲ့တော့သူကဖရာဖြစ်လို့ရင်လည်းဒီဖရာသုံးပါပါပဲဗျာဟုတ်ပါဗျာဒီဒီကဘုရားဖြစ်လည်းဒီဖရာသုံးပါပဲဗျာ မှန်ပါဗျာတေခါဘာဝကမဟာဘာဝကပဂတိဘာဝကဒါလည်းဒီသရိယာသုံးပါးပဲလားဗျာမှန်ပါဗျာတခြားနည်းမရှိပါဘူးမှန်ပါဗျာဒီသရိယာသုံးပါးကလည်းပေကာသွားတော့ပရာဟိတစိတ်ပဲပရာဟိတစိတ်လုံနေတဲ့ပုဂ္ဂိုလ်ကအတ္တရာလူလူကိုယ်ပြီးသားဒီမှာဒီမှာဟုတ်နော်မှန်ပါဗျာဒီဒီတိုင်းလုပ်ခွဲရမှာဒီမှာဗျာဒီမှာဗျာဒီတို့နိုင်မှာမလားတို့နိုင်ပါလေဗျာဒီအခုတရားကြီးကဘာလို့ အဲမုံရတိုင်းပြည်ကြီးအိုချိုအောင်မလို့ညုံတော့မှာဆိုတော့တောင်းပေးနေတော့ဟုတ်ကလားဗျာဟင်ဒါရရပါတယ်တွေ့လိုက်လို့လေပါတော့တိုင်းလို့တော်ကြီးခေါ်တမပါဗျာတိုင်းဒေတာမမလည်းတိုင်းဒေတာကြီးတဲ့ခါကြီးတွေ့လိုက်လို့တမပါဗျာဟင်တမပါဗျာဟင်တူတာဟိုဘာတို့တပရင်တေဆိုလားနှဲဆိုလားတွေ့တော့တူတာကြီးဟုတ်မဟုတ်ရနော်ဟုတ်ပါဗျာဒီတခြားဥတာကြီးနဲ့ထင်းထင်းနေသေးတာဗျာတမပါဗျာ ဟင်တမပါဗျာဆောင်ရွက်ဆရာရှိတာဆောင်ရွက်ဗျာတမပါဗျာဟုတ်ဗျာတမပါဗျာသူသာသနာကအဲပါတော့ဗျာတန်ခါကလောကနဲ့သာသနာကိုနောက်ကပံပိုးယုံတတ်နိုင်တမတမဗျာဥဆောင်မဟုတ်ပံပိုးဟုတ်နော်တမဗျာတို့ဟာလားတခါရဒီဟိုခေတုံးကတော့ဟနာတနေဘုံမှာ မိုးရာသီမိုးတွင်းလမ်းကိုလဲမောင်းပါတေချာလမ်းခေါ်မှာပေါ့မှန်ပါဗျာမှန်ပါဗျာတေချာလမ်းမောင်းတော့ညကမိုးကလည်းချုပ်ခံနေနေမှန်ပါဖွယ်ကြီးတဲ့ကိုလဲရကြရှေ့လဲတိုးလို့ပဲနောက်လဲဆုံးလို့ဗျာဒီမှာဖွယ်ဖွယ်ကျွန်းနေတဲ့ဒီမှာလဲကြီးပေါ်တာဒီမှာဗျာအဲတော့မိုးကလည်းချုပ်တော့လဲသမားကကြောက်ကြောက်နဲ့អော်တယ်တော်သူကြီးနာကေပါခင်ဗျာ တော်သူကြီးများကေတော်မူကြပါခမရနဲ့ဩတယ်ပါဗျာကေတော်တော်သူကြီးကမနေတာတော့လူရောဖန်ဆင်းပြီးအနာနာလာဟာကောင်ရမင်းကငါအကြီးတဲ့လေကူညီတောင်းနေနဲ့မင်းကလည်းလဲပေါ်ကနေဆင်းတူအောင်မပေါ်ကွာဟိမင်းကလဲပေါ်ကနေဆင်းတူမငါကမင်းနောက်ကအားပေးနိုင်တာကွာလို့ပြောသူပဲ ဟုတ်နော်တမပါဗျာတန်ခါဆိုတာကတခါဤတို့ရှိကဆောင်ရွက်နေတာလေးနောက်က အားနဲ့ပံပူတာရှိတာပါတမပါဟုတ်နော်တို့ဥပိစေဆရာတော်ကြီးသူခန္ဓာဝင်မချမချင်းအဲညာ9နာရီမနေ့4နာရီနေတာပွားရင် ဘာလာအစိုးရမင်းနဲ့ရဟန်းရှင်လူပြည်သူပြည်သားများကြမှာပါစေကြမှာပါစေအဲ့ဒါအများဆုံးအော်မှာတင်ပါဗျာဟင်ပါဗျာဟင်ဣဒ္ဓတာနဲ့အားပေးရတာလေတင်ပါဗျာတခါကြီးတို့ဆောင်ရွက်ဆရာရှိတာဆောင်ရွက်တင်ပါဗျာဟုတ်ဗျာခုနကပြောတဲ့စရိယာသုံးပါးတိုင်းမှာသွားတင်ပါဗျာဟင်တင်ပါဗျာဟင်စရိယာသုံးပါးတိုင်းသွားနေရင်အဲ့ဒါတခါကြီးမြတ်စိတ်ကြီးတွေပဲ ဟုတ်နော်ကိုကျိုးဆုံးတဲ့စိတ်ရအများစိတ်ပဲအများစိတ်ရှိနေတဲ့ပုဂ္ဂိုလ်သားညာသောပုဂ္ဂိုလ်ကနောက်ကတွန်းပေးမှာဟုတ်ပါဗျာဟုတ်ဗျာတရားကြီးများဖက်ခါလည်းများစိတ်မူရဟုတ်ပါဗျာကိုရှိတဲ့အရွယ်လေးကိုတတ်နိုင်တုံးလေးဟုတ်ပါဗျာဟုတ်နော်ဟုတ်ပါဗျာဒီတတ်နိုင်တုံးလေးလိုပါလားမှန်ပါဗျာလောက်တာဗျာဟုတ်ပါဗျာကေဘာဆော့ဆရာစီးပြီးလို့ဆိုပါဗျာ။ဒါရည်ရည်တာရှိထားပြီးတော့ ပြောလို့ဆောင်တာရှိရတယ်တန်တယ်တော့တုံးနိုင်ပုံပြာဒုလာတက်တာခေါ်လို့မှာဩမာဒုလာအင်းအိမ်ခုံကြီးမအီရသာခုံကြီးမသာလို့ကိုတခါပိတ်ပြီးကိုခွေးအိတ်ကြီးလာတယ်ဒီပို့မာကြီးပြန်ဟင်တခါကြီးရဲ့တကမာကြီးရဲ့မရှိဟိုဟာဖူးကြီးမှနေတော့ကအနောက်နိုင်ငံကတာယုံတွေက ပါဏီလာပေါ်တယ်ဒီကပါဗျာဟောဒီလာဒီတိကျဗာမကရောဘုရားပါဟောဒီမှာဗျာမန္တလေးမှာကောင်းသိဝန်ကျုပ်ဘဝနဲ့နေခဲ့ကြတဲ့ကဘုရားပါဖြစ်တော်မူဟောဒီမှာဗျာသူကဥဆောင်ဟောပါဗျာအဲ့တော့ကပါကြီးပူနွေးပူနွေးနေပါပြီဖေအားတပည့်တော်တို့မေတ္တာပွားပါဖရားဆိုရှင်ဆရာမပါဗျာဟင်မပွားနိုင်ဘူးလို့ပြောလို့လိုက်တယ်ပါဗျာ ယဟန်မှာငါလူမျိုးမရှိဘူးမှန်ပါဗျာငါတိုင်းကြီးမရှိရမှန်ပါဗျာနော်ငါတခါငါတခါမှမရှိဘူးမှန်ပါဗျာဟုတ်တော့မှန်ပါဗျာဒီအလုံးပေါ်ဘူးပွားတယ်မှန်ပါဗျာဟင်မှန်ပါဗျာဒီအလုံးဆိုတော့တခါရောအကုန်ပါတာပဲတခါကြီးရမှာလေဟင်မှန်ပါဗျာတို့ဘုရားကုံအာယုံပြုဆိုလို့ပေါ့မှန်ပါဗျာအာယုံပြုတို့လာလို့ပေါ့မှန်ပါဗျာလာကဓမ္မကြီးတယောက်ပိုင်လာလား ထိုင်တယောက်ပိုင်းသားလားဟုတ်ဗျာအတူမော့ကြည့်ကြည့်ဒီမှာအိဒါနေပေးပြီဟုတ်ပါဗျာဟင်ဘုရားရှင်နဲ့အရိယာများရဲ့သူတော်ကောင်းစားသားရဲ့မေတ္တာကလည်းလာလို့ပဲတယ်မှာမှန်ပါဗျာဟင်မှန်ပါဗျာအမြဲတမ်းပေးနေတယ်မှန်ပါဗျာတခါဤလူကမော့ကြည့်ဘူးတော့လူတာပဲမှန်ပါဗျာဟင်မှန်ပါဟင်ပြီးတော့လေလာရောင်ရှိတဲ့ပဲ့လည်းနင်းနေထွက်ဖို့လူတွေမှန်ပါဗျာအိမ်နဲ့ကုန်နေလို့လာရောင်တွေ့မလား လာရဲ့အေးတာကိုတွေ့နိုင်ဘူးအဲတခါညာဘက်ကအိမ်အောက်ကထွက်ဖို့အမောင်လေးကထွက်ဖို့လိုအပ်သည်အဲဒါဘာပြောတာတော့ဆိုတတိအာယုံပြုလိုက်ရင်တတိပါတဲ့အာယုံရှိလိုက်လို့ဓမ္မရဲ့အင်ကြီးကဖရာအားကိုယ်အူကဖရာအာယုံပြုလိုက်ရင်တရားရောတန်ခါရောကုန်ပါသွားတာ ခင်ဗျာဟင်တကူပါသွားတာပါဗျာအဲ့ဒါလာပဲတရားကြီးဟင်ဒီလိုတို့တခါကြီးတို့ပါလုံလူပြနောက်ကအရှင်ကတဏှာအရှင်ဓမ္မအရှင်ဗုဒ္ဓအရှင်ဒါကသူကသူနောက်ကလိုက်နေတာဟင်ဒါရောရှိရတာအဲဖိတ်ချလက်ချလို့ဓမ္မဓမ္မယုံယုံကြည်ကြည်လို့ဓမ္မဗျာဟုတ်ဗျာဓမ္မဗျာဟင်ငါနောက်မှာဖျားရှိပြီး နာနောက်မှာတရားရှိပြီးနာနောက်မှာတန်ခါရှိပြီးအဲ့ဒါသာယုံယုံမှရတာဓမ္မကြီးပါဗျာသူမိတာဘဝတွေကသူပြီးပါပြီအဲ့ဒါသူမယူပဲနဲ့ပုတ်ချပြီးတော့ဒီဖျားစုပန်ပြီးလောက်တာလေအများဘုဒ္ဓကကြီးပါဗျာသူရဲ့45ဝါမှာလဲခါကြီး၄မိနစ်၄နိုင်တို့ကလေးမိနစ်ပိုင်လေးကို ဒုစာတို့တော့သတုထသံဝင်စားတာပေါ့ဗျာတို့လိုခေါ်ခဲအိတ်ထမုံဟင်သတုထသံဝင်စားရုံနဲ့ကြာတဲ့ချိန်ကဘသူကျွတ်ထိုက်တယ်ဘသူချွတ်ရမလဲဒါကြည့်ဒီမှာဒီမှာဒီမှာဒီနေ့24နာရီကအချိန်တိုင်းတော့တခါကြီးဒီမှာဗျာ45ဝါနော်ဒီမှာဗျာတဝါမဟုတ်ဘူးနော်မှန်ပါဗျာတို့သူ့တာဝကဖြစ်တဲ့ယဟန်များမှာဆိုရင်ပြီးကြ ဟောဖို့ချုပ်ဖို့မရှိဘူးလို့သာသာဆိုတယ်တမန်တမန်တို့တေတပင်တော်တပင်အောင်ကျင့်ရတာလေတမန်ဗျာရှိမှနေရထိုင်လေးပြီးပြီးတိုင်းလေးခင်းပြီးထားတမန်ဗျာဒီပုဂ္ဂိုလ်ချွတ်ထိုက်ပြီဆိုပြုံးနေလာတာနေရတိုင်းခင်းခြင်းမရှိဘူးတဲ့ဒါမို့လို့တရားကျင့်တဲ့ပုဂ္ဂိုလ်ရှိမှနေရတိုင်းလေးတခုခင်းခင်းပြီးထားတမန်တမန်ဟင်သူ့တာဝကတွေရဲ့လို့ပြီးကြချွတ်ချက်မရှိဘူးလေ တလောကလုံးကြီးလိုက်ကြည့်နေရတာဟုတ်တူပါဗျာပြီးတော့ဖျားတဆူပွင့်ရင်တခါကြီးစိတ်ကြဝလာတစ်ပေါင်းနဲ့ခုတခါကြီးတို့ပြောနေတဲ့ကဘာလေတူပါဗျာဒီဒီလိုကဘာပေါင်းတစ်ပေါင်းတူပါဗျာဟင်ကဘာပေါင်းတစ်ပေါင်းကဝင်နေရကိုလိုက်ကြည့်နေရတာလေတူပါဗျာတူတူတဲ့တကြီးလေးလည်းဟုတ်ဘူးလေတကဘာလေးလည်းဟုတ်ဘူးလေကဘာတစ်ပေါင်းတူပါဗျာအဲ့ဒီကကျွတ်ထိုက်တဲ့ဝင်နေရတယ်စာကားဆိုတာတခြားနေရာကိုဖျားကြီးလိုသွားလို့ဘယ်သူမှမယုံဘူးတဲ့ ဟင်အဲ့တော့ဟိုသူတို့တိုင်းပြည်ကကိုယ်ွယ်တဲ့ပုဂ္ဂိုလ်ရဲ့ပုံဖန်ဆင်းပြီးသွားချောင်းလာတယ်ဟင်တခြားကဘာတွေမှာလေကိုတိုင်းပြည်မှာလားကိုကိုကဘာမှာလားဖရားနဲ့ဖရားလူအဲအဲ့လောက်ဒီလေးပြီးချင်းကဘာတသိမ်းမှာတယ်အော်ဒီ45ဝါလုံးလုံးမှာအဲ့ဒီမနေ့၄နိုင်နာနီလေးနားချိန်လေးခဏပဲရှိပါတယ် အဲဒီကနေပြီးတခါရဲ့ပြိနိဗ္ဗာန်နာတော်တခါကြီးများချမ်းရည်သေးလို့ဒို့တွေချမ်းရည်သေးလို့အားလုံးနေချမ်းရည်သေးလို့ဓာတ်တော်ထားခဲ့ပါတယ်နော်ဓာတ်တော်ဟာတခါကြီးရဲ့ဒိဋ္ဌံတခါကြီးရဲ့ပြီးတော့ဆံတော်ထားခဲ့ပါတယ်အဲဒါဘုရားကူစားတခါကြီးမှန်ပါဗျာဆံတော်လေမှန်ပါဗျာဘုရားကူဘုရားကူတာ တောင်တို့သူတော်ကောင်းကြီးများအေးပြောလေးပြောထားစီတယ်တခါကြီးများသိမလားဆန်းတော်ရှင်ဖရာနဲ့တွေ့ခဲ့ရင်တောင်ဘက်မျက်နှာကနေလူပြာလူရပါတောင်းစရာရှိတောင်ဘက်မျက်နှာကတောင်းပါလို့ပြောတယ်ဆန်းတော်ရှင်နဲ့တွေ့တာဖရာနဲ့တွေ့တာနဲ့တူဘူးတော့တရှိချီချာစီတော့ငါဒိဋ္ဌာနဲ့ပြီးထားတာကိုဟိုဓာတ်တော်ဆိုတာကဟိုနောက်မှာဓာတ်ကျွင်းလေ ခန္ဓာမဟုတ်တော့ဘူး။ကိုယ်ကခန္ဓာတဲ့ပါပါ။အဲဆန်းတော်ရှင်များနဲ့တွေ့ရင်တောင်ပဲမျက်နှာတရားကြီးများပြီးပါလိမ့်မယ်။လင်းလုံး body လေ။တဘုဒ္ဓတို့ပရိကာတို့လေ။ဟင်။ body ဘင်းရဲ့တောင်ပဲလေ။ body ဘင်းရဲ့တောင်ပဲဖြစ်တဲ့အတွက်တောင်ပဲမျက်နှာကလူတရားစီလူပါ။တောင်းတရားစီတောင်းပါလို့လည်းလူသူတို့ဆို သူတို့သူတော်ကောင်းကြီးတွေပြောတာလေပုံကိုကြီးတွေပြောတာဆိုရင်တော့မှန်တော့ပါသူယုံကြည်တယ်ဟုတ်နော်အဲ့ဒီကနေတောင်းပါလေတနင်းကနွေတောင်းတာတော့ထက်လွန်းတဲ့အတွက်တမာဒီအားကောင်းမှဝင်ပါလို့ဆိုတယ်တော့ပွင့်တဲ့နေရာဟုတ်လားတနင်္ဂနွေတော့မှာလေပွင့်တဲ့နေရာဖြစ်တဲ့အတွက်အဲ့ဒီနေရာကတော့တမာရီအားကောင်းမှဝင်ပါလို့ဆိုနေဟင် လာပွင့်လာတော့တခါကြီးတောင်မဲနဲ့နှာပေါ့တမပါဗျာအဲဆန်တော်ရှင်ဒီထားခဲ့ပါလေဗျာတခါကြီးတို့ဒီတို့ဒီကြံကြီးသေးလို့ဗျာတမပါဗျာဟင်တမပါအဲတော့ဆန်နဲ့ဆန်တော်နဲ့တွေ့ရင်လည်းဒါတို့ကိုထားခဲ့တယ်တခါကြီးယုံရမယ်ဗျာတမပါဗျာဒါတော်ဒီထွားထားခဲ့လေတို့ကိုထားခဲ့တယ်တမပါဗျာဒါတို့ကိုအမွေပေးခဲ့တယ်အဲပစ္စည်းတမပါဗျာတမပါဗျာ ဟင်ဟင်အဲ့လောက်ယုံမှာမှာသူကဒီဟိုပရိနိဗ္ဗာန်စံပြီးနောက်တော့တို့အတွက်ထားခဲ့ပြီးတာပရိုင်တာကအဲ့လောက်ထိလောက်ထားတယ်ပရိုင်တာသိနေနော်တခါတခါကြီးလေးရှိလိုက်အောင်မယ်ရှိတသိန်းနှံပွင့်နဲ့ငါးပေါင်းနှံပွင့်နဲ့ဖရာများကြတော့ချုပ်စရာတခါကြီးတို့လိုတို့လိုမကြံရစ်ခဲ့တဲ့အတွက်သူတို့ကသူတို့ရဲ့ခန္ဓာအရရှိတဲ့အတိုင်းရွှေတုံးကြီးဖြစ်သွားတာလို့သာဆိုတယ် ခုလိုတတ်တော်မဟုတ်ဘူးအဲ့ဒီတိုင်းကြီးကိုတို့ပါတော့ဇေတိတခုငုံတယ်တရားပေါ်တာကြီးဟင်တို့ရာက6တောင်ရှိ6တောင်ကြီးတိုင်း10တောင်ရှိ10တောင်ကြီးတိုင်းရွှေတုံးကြီးလိုဖြစ်သွားပြီးအဲ့ဒီတိုင်းသူကသာပနာတရားတို့ဖေကြတော့ဝီရိယာများတဲ့အတွက်ကူပါတော့တခါရဲ့ရှစ်စရုပ်ဆိုတာတော့တခွဲသားလို့ဆိုတာပါပဲတခါရဟင်ရှစ်ခိတဲ့ဒုက္ခကဟိုအပြောဟာ ရှစ်သိရုပ်ဆိုတို့မသိတော့ဘူးလေမှန်ပါဗျာအဲ့ဒီမှာသေးသေးလေးကစားမုံကြီးငါစားလို့ရတာမဟုတ်လားမှန်ပါဗျာမြင်စားဟေးစာကြိုးဟေးပဲနောက်ဟေးနဲ့မှန်ပါဗျာဟင်မှန်ပါဗျာဟင်ဝေရမယ်ဝေနေရများတဲ့အတွက်ခွဲစိတ်ပြီးခုထားကြရတာဗျာမှန်ပါဗျာသူဘုရားကြတော့လေမှန်ပါဗျာပေါင်းတော့တက်တော်ရှိသေးဗျာဟင်ဟင် ပါလာ29ပါးလုပ်ခြင်းအလုပ်တော့မြတ်တမပါဗျာဟင်း6နှစ်ကခြင်းအတော့မြတ်တမပါဗျာအဲ့တော့45နှစ်ကလေးနဲ့သူ့ဝိနည်းအကုန်မချွတ်နိုင်လို့ထားပြီးခဲ့တမပါဗျာအဲ့တော့ဒါတော့တွေးထားဒို့ဘိုဟိလုံးမတမပါဗျာနော်အဲ့တော့ဖရာဖရာအကျင့်တိုင်းကျင့်လို့ပြီးနေပွင့်နေတဲ့သူတော်ကောင်းစားပါလေပရိုက်တာတွေပါအတိုင်းတမ်းရှိပါ ပါဗျာဟုတ်နော်တင်ပါဗျာကိုရိုးစုံဝါဒနဲ့တင်ပါဗျာပရဟိတအလုပ်ဒီလုပ်နေတာပဲတင်ပါဗျာဟင်တင်ပါဗျာဟင်အဲ့တော့ဒါလည်းစေရနာသုံးပါလေငါတို့ဘုပွင့်နေတာလို့တခါယုံအောင်နော်တင်ပါဗျာဒါဒုတိယတရားဟုတ်နော်တတိယတရားကသူတော်ကောင်းကိုလည်းနေတိုင်းယူသူတော်ကောင်းမှန်တယ်များသူများတော်ဖို့ကောင်းမှုရာအတွက်လုပ်ရတဲ့ပရဟိတကြီးတွေပဲတင်ပါဗျာဟင် ဒါမှမဟုတ်သူတော်ကောင်းမှုပြောတာတခါညသူတော်ကောင်းမှန်တယ်ညကိုကိုခုတုံးလုပ်ပြီးပြီးွားမရှာဘူးတမပါဗျာကိုကိုကြောင်မတုံးဘူးအဲ့ဒါခါကြီးအမြဲယုံတမပါဗျာတတိယသဒ္ဒါလေတမပါဗျာနော်အဖိုးအရေးကြီးဆုံးသဒ္ဒါသဒ္ဒါကြီးကဒါတော့တခါကြီးနဲ့ပတ်သက်တယ်တမပါကိုတတိကိုယုံဘူးတမပါဗျာနာတော့အပြင်ကိုတတိကိုယုံခဲ့တယ်နော်တမပါဗျာ ဟုတ်နော်တမန်ပါဗျာစိတ်တကူစိတ်တတ်ဒီသုံးကြည့်ပါတခါကြီးသုံးကြည့်လေးထက်လေးပဲတမန်ပါဗျာနော်စိတ်တကူစိတ်တတ်သုံးကြည့်လေးထက်လေးပဲတမန်ပါဗျာမဖြစ်နိုင်တာဆိုဘာမှမရှိဘူးမဖြစ်သေးတာပဲရှိနိုင်တယ်မှန်ပါတယ်နော်မှန်ပါတယ်ဟင်မှန်ပါတယ်ကိုတာဒီကိုတခါကြီးအဲ့လောက်ယုံမှာဗျာမှန်ပါတယ်ယုံရတာတခါမှန်ပါတယ်ဟုတ်ကဲ့မှန်ပါတယ်အဲ့ဒါယုံမှာကွန်တက်တက်ဒီမျိုးလို့ဆိုတာမှန်ပါတယ်ဟုတ်တော့ ဟင်ကေရလည်းယုံမှာစေတနာသုံးပါးကလည်းယုံပူတော်ကောင်းလည်းယုံမှာခောပတိကိုလည်းယုံမှာယုံရင်ယုံတော့သွားခဲ့တဲ့ခါဟုတ်နော်ဟင်ရေတော့တခါကြီးများဘက်ကယရနာပေါ်ကိုအဲ့တလောက်ယုံမြတ်ယုံရင်ယရနာတဗုဒ္ဓတခါလည်းရှိသေးတယ်ဓမ္မဗျာဟုတ်ဗျာဓမ္မဗျာဟွာလာတခါကြီးတို့ကလည်းပြောရင်တော့ခန္ဓာပြိနိဗ္ဗာန်ဆောင်သွားတာလေ ဓာတုပရိနိဗ္ဗာန်မဆံဘူးဘုရားပွင့်တုံးလို့ပြောတာပွင့်တုံးပွင့်တုံးတယ်ဓမ္မဘုရားဓမ္မဘုရားဟင်မှန်ပါဗျာသူကိုယ်သာဓာတော်ဆံတော့ပြီးတော့သူကိုယ်သာဟိုတာဝကရီမို့လားသူကိုယ်သာဓမ္မရီလေဒါတွေပြီးသွားတာတခါဓမ္မဘုရားအဲတော့ယရနာသုံးပါးဒီငါဘုတ်ယုံဓမ္မဘုရားငါနောက်မှာယရနာသုံးပါးရှိပြီးယုံဓမ္မဘုရားကောင်းတာသာ လုပ်တခါကြီးဖြစ်နိုင်တယ်ကိုကြိုးဆုံးစိတ်နဲ့လား ဟုတ်ကလားဗျာတမပါဗျာဒီဖြစ်နိုင်မှုဆိုတာမရှိဘူးဗျာတမပါဗျာဟုတ်နော်တမပါတို့ကဒါလေးလောက်လက်ဆောင်ပေးတာပါကျန်နာတော့တခါရတခါကြီးကြိုးစားတမပါဗျာတမပါဗျာဟင်တမပါဗျာအဲတို့မေတ္တာပို့တလို့ဖို့တခါကြီးတို့လည်းအဲ့ဒီမေတ္တာပို့ပါမှာတမပါအဲအဝေယာဟွန်းတို့ဒီကငါကိုယ်တိုင်ညာကင်းဟာမကင်းဘူးဟာမပေးတယ် ဟင်ကိုမရမပြေနေတယ်တခါကြီးတို့သွားပြီးအမွေရဟွန်းတူဘယ်လောက်နိုင်မှာမလဲမှန်ပါဗျာအဖျားပိသာဟွန်းတူပြီးပြီးရင်ကောင်းမလားလို့စဉ်းစားမှန်ပါဆိုရင်တောင်းတာကင်းရပါဘူးမှန်ပါဗျာငါကိုယ်တိုင်ဆိုရင်တောင်းတာကင်းမလားစဉ်းစားတော့ဟာကိုမမဆိုရင်တောင်းတာမကင်းမင်းနဲ့ပိဆိုင်မှုတာလည်းတော့အခုရှိမှပိနိုင်တာလေးတော့မရဲ့ဟင်ကိုမကြီးပဲပိနိုင်မှုကြတာလေဟုတ်ဗျာဟင် ပြီးတော့ဘာလို့ဒုက္ခိအတ္တနာပရိဟာရံလို့ဒီကိုကိုကိုချမ်းသာအောင်ဆောင်ရနိုင်ပါ့မယ်ဒီကိုကိုကိုချမ်းသာအောင်ဆောင်ရနိုင်ပါစေဆိုတာတရားကြီးရဲ့အတွေးမဝင်ဖို့ပြောတာတို့နေတဲ့ဒါအတွေးပဲဟုတ်ပါဗျာဟင်သင်ရှိကျူတွေးပြီးတို့နေတယ်လိမ့်မယ်နောက်ပြန်တွေးပြီးနေတယ်လိမ့်မယ်အတွေးမဝင်ရင်ကိုကိုကိုချမ်းသာအောင်နေတာပဲဒုက္ခမုံကံတုဒုက္ခမှလွတ်မြောက်ကြပါစေတို့ကိုယ်တိုင်မှဒုက္ခမလွတ်နိုင်ဘူးတို့ဒါလည်းပြေးနိုင်ဘူး ပြီးတော့ယထာလာတာတံပတိတောဆိုမဟာဝိကိသံတုဆိုယထာတဲ့ယာတုယထာတဲ့စီစီရထားတဲ့အဆင်းကနေမယုတ်လျော့ကြပါစေနဲ့ဟုတ်ဗျာဟုတ်ဗျာဟုတ်ဗျာဟင်အဲဒါလေအဲဒုမမမတိကြသေးတာပြိနေမှုတာလေနောက်ဆုံးတော့ကာမတကာဒုလည်းကာမတကာပဲရှိတော့တကာကြီးလည်းကာမတကာပဲပြည်ရတော့ပါဟုတ်ကလား မှန်ပါဗျာဟင်မှန်ပါဗျာသူတော်ကောင်းတွေဘယ်လောက်ပဲညှင့်တင်နေနေသူတော်ကောင်းတွေဘယ်လောက်ပဲပို့နေနေကိုယ်ကံကလည်းရှိပြီမှန်ပါဗျာနော်သူကဒီလောက်ချင်းယူပါရဲ့ဒီလောက်ကိုယ်ွယ်ခံနေတို့ပါလို့အဲဟိုမကူကြီးရလည်းမရှိလေကိုယ်ကံလည်းတစ်ပတ်ကပြန်ကြည့်ဟုတ်နော်နောက်ကြောင်းကံကြတော့သူတန်းတိုင်းမှု တမပါဗျာအဲဒါအနန္တနိုင်မှုတမပါဟင်မှန်တယ်ဟိုဝိဇ္ဇတူပါသူ့ရွှေမျိုးတွေသူ့ရွှေမျိုးတွေဆိုတဲ့ခါကျညီကိုမောင်နှမတွေပါတမပါဗျာအဲဒါဒီလာတော့တုန်းကပထမပွားခဲ့တယ်ဒုတိယခဲ့တယ်တတိယကြတော့သူတို့နောက်ကတဲ့ချိန်မောကာလာတော့ငါတူပဲခဲ့ဘူးတမပါဗျာအဲဒါအချက်ငါပဲခဲ့ဘူးလေကံကဒီချိန်တော့လာပြီဆိုတော့ဘယ်လိုမှမတတ်နိုင်တော့ဖရားလက်ဆောင်နေတာတမပါဗျာ ဟင်တကူတော်နန္ဒာပဲတကရကဲပါလားကဲနိုင်မှုနော်အဲ့တော့ကုတ်တန်ကူလည်းယုံမှာမလို့ရတနာယုံတယ်လို့ဆိုရင်ကံလည်းယုံပြဟုတ်ကလားဗျာကဲပါလျှောက်ခြင်းပြီးတော့များသူရောပဲအေးပါလာလို့ထားမှုကြဟုတ်လားအဲ့တော့ဖိမွေးအောင်ဟုတ်လားခင်ဗျဝင်းကဘယ်ကနေထည့်အောင် 照照一遍，对呀，对面我一遍，对面我再照一遍，别让我照到中午。再来一发的，别都炸了一发的，叔叔，他不会以为俺拿扒了。不可能。对，嗯嗯，老婆，嗯，共产党了了，拍要我干嘛？呃，不要这个呗。不可能，这要三个在旁边。我的。 ဟိုတို့စမ်းတော်မီလို့လားရှင်လည်းပဲကျူလာခံတယ်ဟောပါအင်းတို့တို့ကြောင့်ရှိမှတခါကြီးရဲ့ဟိုသူများလာဖို့တဲ့ဟိုလက်ဖက်ပင်လေးတစ်ပင်စိုက်ထားတာကိုပွင့်လို့ပြီးလို့ခင်ဗျားလည်းကျုပ်ပြန်လာတော့200လောက်ရှိသေးတယ်ဟုတ်ပါပဲဟုတ်ပါပဲဖြစ်များထားတခါကြီးအေးမို့နဲ့တူနော်ဟုတ်ပါဘူးဟုတ်ပါဘူးအေးမို့နဲ့တူကြိုက်တယ်ဟုတ်ပါဘူးဖြစ်နေတာတို့နေရာတို့နေကလေးဟုတ်ပါဘူး အရှင်ညာတာကြာနာဒုနှစ်ယောက်လောက်ရှိနေပြီအပွင့်နေနေခဏဟင်ကြိုက်တော့ခုတပင်အောင်ရင်သူကနေရမှာလို့ဟင်ကြိုက်တော့ခုပြဟင်လို့ပေါ်မှာပါတော့ကိုမဏီကောင်းသားဟုတ်လားတိုင်းပြည်ရေနွေးချမ်းတော့ဖို့လားဒီရေနွေးချမ်းတော့ပါဗျာပါမလားဟင်ဟင်တခါကြီးများ မကြားရမို့လားမှန်ပါဗျာဦးတင်အောင်ပြောတော့အောင်တော့ကြားပါဗျာမှန်ပါဗျာတော့မှန်ပါဗျာတော့တော့တရားကြီးသူပြောတာတော့မှန်ပါဗျာသူပြောတာတော့သူပြောတာတော့အင်းဟိုဒေါက်တာကြီးလည်းမထားအောင်ပဲ26ကိုရင်မစိုးရင်နဲ့ဒီကနမပြေလည်းပဲမှာတစ်ဖက်ဟိုစားအောင်ဆိုစိုက်ရအောင်ပဲဟုတ်ပါဟုတ်ပါဟုတ်ပါအေးအဲအများတို့လိုလိုလိုက်ကူကလိုလိုပါလေမှန်ပါဗျာ ဒီအလိုလိုပါတာပရိဒါဝါဗျာဒီပေဆံဘောကမရောက်မှနဲ့ဇီဝင်ရာကရောက်ကြည့်သမှာမှန်ပါဗျာပိုးတောင်းဝင်ကိုကောင်းပါပဲမှန်ပါဗျာဒီမှန်ပါဗျာသူကလားနာလက်ဖိတ်၆ကရိယာမတုံရမှာမှန်ပါဗျာသူကလားနာလက်ဖိတ်၆ကရိယာမဧခံရမှာသူကလားနာလက်ဖိတ်၆ကရိယာမလူရမှာအဲ့တော့ငါတတ်နိုင်တဲ့ပက္ခတာလေး ကူညီမယ်ဆိုတဲ့စိတ်နဲ့ရောက်ကြည့်ပါနော်တမန်ပဲဒီစိတ်ဝင်နေရင်အလူဆုံးမဝင်ပါဘူးတမန်ပဲဆက်ဆံသူတိုင်းအေးပါလိမ့်မယ်တမန်ပဲတမန်ပဲဟင်တမန်ပဲဟင်အဲ့ဒါဆိုင်မောဈေးတဲ့နေရာကနေခင်းရောက်လာကြရောင်းမူလားခင်ဗျရောင်းပါပါပဲကိုမရောင်းပါဘူးဟင်ဟုတ်ကဲ့ဒါတော့တားနှစ်ယောက်လားတားနှစ်ပါပဲဟင် ဒါနဲ့ရောက်မျက်နှာကြည့်ရောက်မှာခင်ဗျာတင်ပါလားဟုတ်ပါဘူးဗျာခင်ဗျာဒါနဲ့ရောက်မျက်နှာတော့ကြည့်ရောက်မှာမဟုတ်ပါဘူးဗျာသင်္ကေတကားလေးပုံမီတို့ငါးပါးသီလယူအောင်ဟုတ်ဗျာသီလယူပြီးမှပူကြလို့ငါးပါးသီလယူကြလို့ မမိတ်ဆွေပေါင်းတို့ကလားဆရာတော်ဘုရားကြီးသီလကိုသမာဓိကိုပညာကိုတို့ကိုအာရုံပြုပြီးဒီညာပြပြကြောကြပါစို့ခင်ဗျာဩဘာသာဩဘာသာဩဘာသာကာယကံဝစီကံမနောကံသဗ္ဗဒေါသခတိန်သောအပြစ်တို့ကိုရောက်ပါစေခြင်းအကျိုးမှာပထမဒုတိယတတိယ တစ်ချိန်တစ်ချိန်သုံးချိန်မြောက်အောင်တရားယတနာတရားယတနာသံဃာယတနာယတနာတော်မှာတို့ကိုအယုအတိအလေးအမြတ်လက်ဆုံးမူ၏ရှိခိုးပူဇော်ဘုရားမှာလျှော့ရောပါဤရှင်ဘုရားရောရသောအကျိုးအကြောင်းအပေဒီပါကတ်သုံးပါဇာတိရှိပါနာမည်ဘုရားပါ ဝိပဿနာလေးပါသတ္တတရား၅ပါးတို့မှာခါခါသိပြင်းလို့နေပြီဖြစ်၍မတရားဘူတရားနိဗ္ဗာန်တရားတော်ကိုရပါလို့ရှိရာဒီခေတ်ဘာပြာဥဒ္ဓတာ၍တရားကံကရဏနာများသူမတို့အား ယိုသည်များလို့လက်ဆုံမိုး၍ရခိုးပူသောဘုရားနာကုံအာယုံပြုလူကြသို့ပန္တိပန္တိသံသာရသံသာရပောတာဒေဝတာဒုက္ခဒုက္ခရောသောတနာထာယသောတနာထာယနိဗ္ဗာန်တနိဗ္ဗာန်တသိသိကရိယာယသိသိကရိယာယမာနိမာနိတာတာပါတာတာပါဘုထုနိဘုထုနာတာသံသာရဒီမ သံဃာတတိမတိမဟောတပသံဃာတတိတိမပါဠိပါဠိအရှင်ဘုရားရှင်ဘုရားမယံမယံဘုရားတတိတော်တို့သည်ဘုရားတတိတော်တို့သည်သံပါရာသံပါရာဟောတာဟောတာဒုက္ခတော်ဒုက္ခတော်ဆင်းရဲအလုံးမှဆင်းရဲအလုံးမှဘောဓနာထာယဘောဓနာထာယတို့မြောက်ရာ မမြောက်ရနိဗ္ဗာန်တနိဗ္ဗာန်တဆွေကင်းရာဆွေကင်းရာတဏှာကင်းရာတဏှာကင်းရာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသိကရဏထာယသိကရဏထာယမျက်မြင်ကိုယ်တွေ့မျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ရာကိုယ်တိုင်တွေ့ရာပုတ်တိတ်တ ပုရိသဤသူ၍ဤသူ၍ဤမာနိဤမာနိသာတာပါသာတာပါဝတ္ထုနိဝတ္ထုနိသင်္ကံသင်္ကံသစီတောသစီတောဤလူဝေဝတ္ထုဤလူဝေဝတ္ထုသုခုတို့ကိုသုခုတို့ကိုသံဃာတသံဃာတသာသနာတော်၌သာသနာတော်၌ဆန်းဆောင်မရေဆန်းဆောင်မရေရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကောင်းရှင်ကောင်းအရှင်မြတ်ရှင်မြတ်အပေါင်းအား ဝါဒီမဒီမသက်ကသက်ကလူတန်ပါကိုဣလူတန်ပါကိုဣရှင်ဘုရားရှင်ဘုရားအပမတိနမမိမရိယမပေါ်မသာရတိတရားဖြင့်တံပါရိတသီလသမာဓိပညာသုံးသိက္ခာကိုလုံးလုံးစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ကျေးဇူးတင်ပါတယ် ဘူးကြောင်ဘူးကြောင်ဘူးမလားမသိဘူးဟုတ်ပါဘူးဦးနေဝင်းကြီးကဟိုတောင်မြို့ရှင်သနကစီသွားပြီးတော့ထူလာဘူးဗျာမှန်ပါဗျာအလူတွေအများကြီးနဲ့လာထူတော့မင်းကွာငါစီသားတွေလာထူမနေနဲ့လူချင်းရင်ငါကြောင်းလာတန်ငါအတွက်ပဲကြီးတော့ငါဖိတ်တာယူခဲ့ဟုတ်ကလားမှန်ပါဗျာဟင်ဟိုကတော့တန်ငါ900 600ရှိလို့တို့မှာတော့ဥဒမနာတပါးတည်းရှိတာဆိုတော့ ပဲကြီးတော့ငါတတ်တာဆိုရတယ်အာဖရိကပြည်မလို့ဘူးအမှုဒါန်ကဒါနဥသာမပေးသမှာနဲ့သီလဥသာပေးတာတရားကြီးဆောင်ရွက်နိုင်တဲ့နေရာကနေပြီးတရားကြီးအကူကြီးလာတောင်းသူကိုကူညီပေးနေတာတရားကြီးရဲ့ဒါနပါအဲ့ဒါညာသာသာတရားရှင်နော်ဟင်အဲ့ဒါဒါနပဲတရားကြီးဒါဒီမမောအော်တရားရုပ်ကြတယ်တရားကြီးကိုသာသနာပေါ်မှာဘလောက်ကြီးညိုပါတယ်ဆိုတာကိုသက်သေခံလာပြတာပါ သူအဓိကမဟုတ်ဘူးစေတနာအဓိကတရားကြီးကိုစေတနာပေါ်လွင်နေပြီးသားဒီတော့ဒီလုံနေကိုမလို့ဟုတ်နော်အဲတော့ရှင်သနကဘေးဝန်သားကတော့သူကတန်ငါးငါးချောစီတယ်ဟုတ်ပါဘူးဟုတ်ပါတော့အဘိဓမ္မာသူကတော့တပါးလေးရှိတာပါဘူးတိုင်းပေါ်လေဒီပိတော့မာကြတာတော့ခါတော့ယူခဲ့ပါဘူးဟုတ်ပါဘူးဒီဒါဒီကတရားကြီးကဟိုပါတော့ဟိုဒုက္ခလို့ပါဘူး ဒီကလေးဘက်ကဖုံဖုံလေးဒီဘက်သမီးလာပါဗျာ။အေးဒီဆရာတော်ရဲ့တပည့်ပါ။အမအဲ့ဒါလား။ကျမဗျာ။အဲ့ဒါကကြီးရဲ့သမီးလား။ကျမဗျာ။အမတရားတပည့်တော်ပေးကြီးတယ်တပည့်ကြီးမဖျားဘူး။ဟုတ်ကဲ့။ဒီဖုံကမလေးဆိုနှစ်ကြိမ်ရှိပါပြီဗျာ။ဘုံမောမှာကြော်လုံးကတကြိမ်ခုပါတယ်။မသိတယ်ဗျာ။တို့တော့ဥဒိစောတော့မိတ်ဆွေရင်းပါ။အာဒီဘယ်သူမှမသိအောင်ခိုးဝင်တာဗျ။မောမောပါဗျာ။ဟင် လာလာလာကိုကိုနန်းဒါကိုဒါလိုပုံပါရီပဲမှန်ပါဗျာအလုံးပေါ်ပါဗျာဒီဂုံမနီအတူတော့မခံမရသေးနဲ့ဗျာဟုတ်ပါဘူးဗျာတရားလာတော့ခံမရသေးဘူးဒီဒီပြီးတော့ကြောင်လုံးလုံးဟုတ်ပါဘူး စကားရကုမ္ပဏီပြည်တီဆိုကြောက်လုံးလို့ပြဟင်ဟင်တော်ဗျာဟင်လူကဟိုသူတို့စီဝိုင်းသမားတွေကတခါကြီးရဲ့ဘာတူတူသူကစီဝိုင်းမျက်စိနဲ့လူလားမပြောပါဗျာဟင်စီဝိုင်းမာတွေကလူလားဘာဝိုင်းဒါဘာလဲဆိုလိုတာ အေးအေးပါတို့ကိုတင်ဝင်ကြီးပေါ့ဟုတ်ကဲ့ပါဗျာအေးအေးအေးအေးလောက်ခဲ့တော့အေးဒီဘူဒီဝင်ကြီးအေးအားလည်းပါလားမာရီလေးမာရီပါအေးမာရီလေးနာတော့ဒီဘူဒီ ကျေသူကသူကံယူကံလိုက်မယ်ဘာလို့ဟုတ်လဲဟုတ်တယ်လေတောင်းပန်းနေပုံဒီမှာပဲလူတွေဒီမှာမမလူမာရပါဘူးဓမ္မကိုယ်တိုင်ပါဟိုဓမ္မယုံနေတာဖရာလေအဲ့ဒါအရင်ကြီးဆုံးပဲအဲဒီကိုဓမ္မယုံတွေပြောင်းကိုယ်အဲဒီဓမ္မယုံကိုယ်တိုင်ကဒီပါလိုက်ဒေါက်တာကြီးကတကားကိုနိုင်ပါလား အဲဓမ္မကြီးကိုယ်တိုင်လူပြဓမ္မကြီးအဲဘွဲတာဓမ္မကြီးကဘုရားမုန်းကြီးတဲ့ဘုရားမဘုရားမဘုရားအဲဒီအဲဒီဘုရားဘွဲတာမှန်ပါဗျာဘုရားသွားပေးမဲ့တာပေးမဲ့တာဗျာဒီမှာဟင်ဘုရားမုန်းကြီးတဲ့ဓမ္မကြီးကိုယ်တိုင်သွားလို့ဓမ္မကြီးကိုယ်တိုင်သွားလို့အင်းအင်းအင်းအင်းအင်းဒီဗျာဒူတော်တော်ဟာလို့ပါဆိုဓမ္မကြီးနဲ့ဟာနဲ့ပြောရင်တော့ညမတန်ကြီးတဲ့လေပြီးတော်တန်ကြီးတဲ့ပြောမနေနဲ့ ယေရီယိုကလည်းဖွင့်ဦးမလားဖွင့်လို့လားယေရီယိုကဟင်ဟင်အနေသူတို့ကလာဖျားဝတ်တဲ့အချိန်တစ်ချိန်တော့ထားပြီအဲ့ဒီဖျားဝတ်တဲ့အချိန်ကယေရီယိုဖွင့်တာတိတိမတိတိဝေဝေနီနီဓမ္မကြီးတို့အတွက်ကိုကအလုပ်လုပ်ပေးနေရလောကအတွက်လေအဲကိုယ့်ဘက်ကလည်းယေရီယိုဖွင့်ဦးမှာတယ်ဟုတ်ပါပါဗျာ